ရှမာကုခရစ်ဝင်အခန်းကြီး6အငယ်1မှ6ထိုရက်မှကြွ၍တပည့်တော်တို့သည်လိုက်ကြသဖြင့်မိမိမျိုးတို့ရောက်တော်မူ၏ဥပုံနေ့ရောက်လျင်တရားစရ၌ဆုံးမဩဝါဒပေးတော်မူ၏လူများတို့သည်ကြားနာရလျင် မိမောတွေ့ဝေခြင်းတို့ရောက်၍ဤသူသည်အယေရာတို့ကိုအဘယ်မှရသနည်းသူရသောပညာကားအဘယ်ပညာနည်းဤမြတ်လောက်သော တကိုးများကိုအဘယ်သို့ ပြနိုင်သနည်း သူသည်လက်သမားမဟုတ်လော။မာရိ၏သားမဟုတ်လော။ယာကုပ်၊ယောသေ၊ယုဒ၊ရှိမုန်တို့၏အစ်ကိုမဟုတ်လော။သူ့နှမများသည်လည်းငါတို့နှင့်အနီးအပါးနေကြသည်မဟုတ်လောဟု ပြောဆိုလျက်စေတနာစိတ်ပျက်ကြ၏။ယေရှုကလည်း၊ပရောဖက်သည်မိမိမြို့၊မိမိအဆွေနေရာ၊မိမိအိမ်မှတပါးအခြားသောအရပ်၌အသရေရှိသည်ဟု ထိုသူတို့အားမိန့်တော်မူ၏။ မကျန်းမမာသောသူအချို့တို့အပေါ်မှာလက်တော်ကိုတင်၍အနာကိုငြိမ်းစေခြင်းမှတပါးအဘယ်တန်ခိုးတော်ကိုမျှထိုအရပ်၌ပြတော်မမူနိုင်။ထိုသူတို့သည်မယုံကြည်ကြသည်ကိုအံ့ဩခြင်းရှိတော်မူ၏။ပတ်လည်၌ရှိသောမြို့ရွာများသို့ဒေသစာရီလှည့်လည်၍ဆုံးမဩဝါဒပေးတော်မူ၏။7 တကျိပ်နှစ်ပါးသောတပည့်တော်တို့ကိုခေါ်တော်မူပြီးမှ၊ညစ်ညူးသောနတ်တို့ကို နိုင်စေခြင်းငှါအခွင့်ပေးလျက်၊နှစ်ယောက်စီနှစ်ယောက်စီစေလွှတ်တော်မူ၍၊သင်တို့သည်တောင်ဝေးတခုမှတပါးလမ်းခရီးဘို့အဘယ်အရာကိုမျှမယူကြနှင့်။လွယ်အိတ်နှင့်မုန့်မှစ၍ခါးပန်း၌ကြေးငွေကိုမယူကြနှင့်။ခြေနင်းကိုစီးကြလော့။အင်္ကျီနှစ်ထပ်မဝတ်ကြနှင့်ဟု မှာထားတော်မူ၏ ။ထိုမှတပါး၊သင်တို့သည်မည်သည့်အိမ်သို့ဝင်လျှင်၊ထိုအိမ်တွင် ထိုအရပ်မှမထွက်မသွားမှီတိုင်အောင် နေကြလော့။အကြင်သူတို့သည်သင်တို့ကိုလက်မခံ၊သင်တို့၏စကားကို နားမထောင်ဘဲနေ၏။ထိုသူတို့နေရာအရပ်မှထွက်သွားစဉ်၊သူတို့တဘက်၌သက်သေဖြစ်စေခြင်းငှါ၊သင်တို့၏ခြေဘဝါးမှမြေမှုန့်ကိုခါလိုက်ကြလော့။ငါအမှန်ဆိုသည်ကား၊တရားဆုံးဖြတ်သောနေ့၌ထိုမြို့သည် သောဒုံမြို့နှင့်ဂေါမောရမြို့ထက်သာ၍ခံရလတံ့ဟုမိန့်တော်မူ၏။တပည့်တော်တို့သည် ထွက်သွား၍နောင်တတရားကို ဟောကြ၏။နတ်ဆိုးများကို နှင်ထုတ်ကြ၏။မကျန်းမမာသောသူများတို့ကိုဆီနှင့်လူး၍အနာကိုငြိမ်းစေကြ၏။ထိုအခါသိတင်းတော်ကျော်စောသည်ဖြစ်၍ ။ဟေရုဒ်မင်းကြီးသည်ကြားလျှင်၊ဗတ္တိဇံဆရာယောဟန်သည်သေခြင်းမှထမြောက်လေပြီ။ထိုကြောင့်တန်ခိုးများကိုပြနိုင်သည်ဟုဆို၏။လူအချို့က၊ဤသူသည်ဧလိယဖြစ်သည်ဟုဆိုကြ၏။အချို့က၊ရှေးပရောဖက်ကဲ့သို့ပရောဖက်ဖြစ်သည်ဟုဆိုကြ၏။ဟေရုဒ်သည်ကြားလျှင်၊ဤသူကား၊ငါ၏အမိန့်နှင့်လည်ပင်းကိုဖြတ်သောယောဟန်ဖြစ်၏။သေခြင်းမှထမြောက်လေပြီဟုဆိုလေ၏ အထက်ကဟေရုဒ်သည်မိမိညီဖိလိပ္ပု၏ခင်ပွန်းဟေရောဒိကိုသိမ်းယူသဖြင့်၊ထိုမိန်းမအကြောင်းကြောင့်စေလွှတ်၍ယောဟန်ကိုဘမ်းဆီးပြီးလျှင်ထောင်ထဲမှာချုပ်နှောင်လေ၏။အကြောင်းမူကား၊ယောဟန်က၊အရှင်မင်းကြီးသည်ညီတော်၏ခင်ပွန်းကိုမသိမ်းအပ်ဟုဟေရုဒ်အားဆိုလေပြီ။ထိုကြောင့်၊ဟေရောဒိသည်ယောဟန်ကိုရန်ငြိုးဖွဲ့သဖြင့်သတ်ခြင်းငှါအလိုရှိ၏။သို့သော်လည်းယောဟန်သည် ဖြောင့်မတ်သန့်ရှင်းသောသူ ဖြစ်ကြောင်းကိုဟေရုဒ်သည်သိမြင်၍သူ့ကိုကြောက်ရွံ့ရိုသေ၏။သူ့ကိုလည်းစောင့်မ၏။အမှုအရာများတို့၌သူ၏စကားကိုနားထောင်၍ဝမ်းမြောက်သောစိတ်နှင့်လည်းနားထောင်တတ်သည်ဖြစ်သောကြောင့်၊ထိုမိန်းမသည် အခွင့်မရနိုင်။ထိုနောက်မှအဆင်သင့်သောအခါ၊ဟေရုဒ်ကိုဘွားသောနေ့ရက်၌ နှစ်စဉ်ပွဲကိုခံ၍မှူးမတ်၊စစ်သူကြီး၊ဂါလိလဲပြည်၌အကြီးအကဲဖြစ်သောသူတို့ကိုကျွေးတော်မူစဉ်တွင်၊ဟေရောဒိ၏သမီးသည်ဝင်၍ကသဖြင့်၊ဟေရုဒ်မှစ၍အပေါင်းအဘော်တို့အားနူးညွတ်သောစိတ်ကိုဖြစ်စေ၏။ထိုအခါမင်းကြီးက၊သင်သည်အလိုရှိသမျှကိုတောင်းလော့။ငါပေးမည်ဟုထိုမိန်းမငယ်အားဆိုလေ၏။တဖန်လည်းသင်တောင်းသမျှကို ငါ့နိုင်ငံတဝက်တိုင်အောင်ငါပေးမည်ဟုကျိန်ဆိုလေ၏။ထိုမိန်းမငယ်သည်ထွက်၍အဘယ်အရာကိုတောင်းရမည်နည်းဟုသူ၏အမိကိုမေးလျှင်၊အမိကဗတ္တိဇံဆရာယောဟန်၏ဦးခေါင်းကိုတောင်းလော့ဟု ပြန်ဆိုသော်၊ချက်ခြင်းမိန်းမငယ်သည်မင်းကြီးထံသို့အလျင်တဆောဝင်၍ဗတ္တိဇံဆရာယောဟန်၏ဦးခေါင်းကိုဤလင်ပန်း၌အလျင်အမြန်ပေးတော်မူစေခြင်းငှါကျွန်မအလိုရှိပါသည်ဟုတောင်းလျှောက်၏။ မင်းကြီးသည်အလွန်ဝမ်းနည်းခြင်းရှိသော်လည်း၊ကျိန်ဆိုခြင်းကို၎င်း၊အပေါင်းအဘော်တို့၏မျက်နှာကို၎င်းထောက်သောကြောင့်၊ထိုမိန်းမငယ်ကိုမငြင်းမပယ်လို၍ဦးခေါင်းကိုယူခဲ့ဟု အမိန့်တော်ရှိလျက်၊လူစောင့်တယောက်ကိုချက်ခြင်းစေလွှတ်လျှင်၊လူစောင့်သည်သွား၍ယောဟန်၏လည်ပင်းကို ထောင်ထဲမှာဖြတ်လေ၏။ဦးခေါင်းကို လင်ပန်း၌ဆောင်ခဲ့၍၊ထိုမိန်းမငယ်အား ပေးပြီးမှမိန်းမငယ်သည်လည်းသူ့အမိကို ပေးလေ၏။ယောဟန်၏တပည့်တော်တို့သည်လည်းကြားသောအခါလာ၍အလောင်းကိုဆောင်သွားပြီးလျှင်သင်္ချိုင်းတွင်း၌ထားကြ၏။တမန်တော်တို့သည်ယေရှုထံတော်၌စုဝေး၍မိမိတို့ပြုသမျှ၊သွန်သင်သမျှတို့ကို ကြားလျှောက်ကြ၏။ကိုယ်တော်ကလည်း၊တော၌ဆိတ်ကွယ်ရာအရပ်သို့လာကြ။ ခဏအားဖြည့်၍ငြိမ်သက်စွာနေကြဟုမိန့်တော်မူ၏။အကြောင်းမူကား၊လူများသွားလာကြသည်ဖြစ်၍၊တမန်တော်တို့သည် အစာစားခြင်းငှါမအားနိုင်ကြ။ထိုကြောင့်လှေစီး၍တော၌ဆိတ်ကွယ်ရာအရပ်သို့သွားကြ၏။သွားကြသည်ကို လူများတို့သည်မြင်၍ကိုယ်တော်ဖြစ်သည်ကိုသိလျှင်၊အမြို့မြို့အရွာရွာတို့မှထွက်၍ထိုအရပ်သို့ ကုန်းကြောင်းပြေးသွားသဖြင့်၊တမန်တော်တို့အရင်ရောက်၍အထံတော်၌စုဝေးကြ၏။ ယေရှုသည် ထွက်ကြွ၍လူများအပေါင်းတို့ကို တွေ့မြင်တော်မူလျှင်၊ထိုသူတို့သည် ထိန်းသူမရှိ၊ပစ်ထားသောသိုးကဲ့သို့ဖြစ်ကြသည်ကို သနားခြင်းစိတ်တော်ရှိ၍များစွာသော ဆုံးမဩဝါဒကိုပေးတော်မူ၏။မိုဃ်းချုပ်သောအခါတပည့်တော်တို့သည်ချဉ်းကပ်၍၊ဤအရပ်သည်တောအရပ်ဖြစ်ပါ၏။မိုဃ်းလည်းချုပ်ပါပြီ လူများတို့သည်ပတ်ဝန်းကျင်ရွာဇနပုဒ်သို့သွား၍စားစရာကိုဝယ်စေခြင်းငှါအခွင့်ပေးတော်မူပါ။သူတို့၌စားစရာမရှိပါဟုလျှောက်ကြလျှင်၊ကိုယ်တော်က၊သူတို့စားစရာဘို့သင်တို့ပေးကြလော့ဟု ပြန်ပြောတော်မူ၏။တပည့်တော်တို့ကလည်း၊အကျွန်ုပ်တို့သည်သွား၍ဒေနာရိအပြားနှစ်ရာနှင့် မုန့်ကိုဝယ်ပြီးလျှင်သူတို့အားစားစရာဘို့ ပေးရပါအံ့လောဟုလျှောက်ကြ၏။ကိုယ်တော်ကလည်း၊သင်တို့၌ မုန့်ဘယ်နှလုံးရှိသနည်း။သွား၍ကြည့်ရှုကြဟု မိန့်တော်မူသည်အတိုင်း၊သူတို့သည်သိပြီးမှ၊မုန့်ငါးလုံးနှင့်ငါးနှစ်ကောင် ရှိပါသည်ဟုလျှောက်ပြန်၏။ထိုအခါလူအပေါင်းတို့ကိုမြက်စိမ်းပေါ်မှာအစုစုလျောင်းကြစေဟုအမိန့်တော်ရှိ၏။သူတို့သည်တရာတစု၊ငါးဆယ်တစု၊အစုစုလျောင်းကြလျှင်၊ကိုယ်တော်သည် မုန့်ငါးလုံးနှင့်ငါးနှစ်ကောင်ကိုယူ၍ကောင်းကင်သို့ကြည့်မျှော်လျက် ကျေးဇူးတော်ကိုချီးမွမ်းပြီးမှမုန့်ကိုဖဲ့၍လူများတို့ရှေ့၌ထည့်စေခြင်းငှါတပည့်တော်တို့အားပေးတော်မူ၏။ငါးနှစ်ကောင်ကိုလည်းလူအပေါင်းတို့အားဝေငှတော်မူ၏။လူအပေါင်းတို့သည်စား၍ဝကြပြီးမှ၊မုန့်နှင့်ငါးအကျိုးအပဲ့ကို ကောက်သိမ်း၍တဆယ်နှစ်တောင်းအပြည့်ရကြ၏။ မုန့်ကိုစားသောသူယောက်ျားအရေအတွက်ကား၊လူငါးထောင်မျှလောက်ရှိသတည်း။စည်းဝေးသောသူတို့ကိုလွှတ်တော်မူစဉ်တွင်၊တပည့်တော်တို့ကိုလှေစီးစေ၍ကမ်းတဘက်ဗက်ဇဲဒမြို့သို့ အရင်ကူးစေတော်မူ၏။စည်းဝေးသောသူတို့ကိုလွှတ်ပြီးမှဆုတောင်းပဌနာပြုအံ့သောငှါတောင်ပေါ်သို့ကြွတော်မူ၏။ညအချိန်ရောက်သောအခါလှေသည်အိုင်အလယ်၌ရှိ၏။ကိုယ်တော်သည်ကုန်းပေါ်မှာတယောက်တည်း ရှိနေတော်မူ၏။လေမသင့်သောကြောင့်၊တပည့်တော်တို့သည် တက်ခတ်၍ပင်ပန်းကြသည်ကို မြင်တော်မူ၏။ညသုံးချက်တီးကျော်အချိန်၌အိုင်ပေါ်မှာစက်တော်ဖြန့်လျက်သူတို့ရှိရာသို့ကြွ၍အနားမှာရှောက်သွားမည်ဟု ပြုတော်မူ၏။ထိုသို့အိုင်ပေါ်မှာစက်တော်ဖြန့်၍ကြွတော်မူသည်ကို သူတို့သည်မြင်လျှင် ဖုတ်တဆေဖြစ်သည်ဟုစိတ်ထင်နှင့်အော်ဟစ်ကြ၏။ထိုသူအပေါင်းတို့သည်ကိုယ်တော်ကိုမြင်၍ထိတ်လန့်ခြင်းသို့ရောက်ကြ၏။ကိုယ်တော်သည်ချက်ခြင်းနှုတ်ဆက်၍၊တည်ကြည်သောစိတ်ရှိကြလော့။ငါပင်ဖြစ်သည်။မကြောက်လန့်ကြနှင့်ဟု မိန့်တော်မူ၏။လှေပေါ်၌သူတို့ရှိရာသို့တက်တော်မူလျှင်၊လေသည်ငြိမ်လေ၏။ထိုသူတို့သည်အတိုင်းထက်အလွန်မိန်းမောတွေဝေအံ့ဩခြင်းသို့ရောက်ကြ၏။ ။အကြောင်းမူကား၊သူတို့စိတ်နှလုံးမိုက်သည်ဖြစ်၍၊မုန့်၌ပြသောတန်ခိုးတော်ကို ပမာဏမပြုကြ။ကမ်းတဘက်သို့ကူးလျှင်၊ဂင်္နေသရက်နယ်သို့ရောက်၍လှေကိုဆိုက်ကြ၏။လှေမှဆင်းသောအခါ၊လူများတို့သည် မျက်နှာတော်ကိုချက်ခြင်းမှတ်မိလျှင်၊ပတ်ဝန်းကျင်အရပ်၌ရှိသမျှသို့ပြေးသွား၍မည်သည့်အရပ်၌ ရှိတော်မူသည်ဟုကြားလျှင်၊ထိုအရပ်သို့ လူနာများကိုအိပ်ရာနှင့်ဆောင်ခဲ့ကြ၏။မြို့ရွာဇနပုဒ်သို့ ရောက်တော်မူရာ၌မကျန်းမမာသော သူတို့ကိုလမ်းနားမှာထား၍အဝတ်တော်၏ပန်းပွားကိုမျှတို့ရပါမည်အကြောင်းအခွင့်တောင်းကြ၏။တို့သမျှသော သူတို့သည်လည်းချမ်းသာရကြ၏။